ခန်းကြီး24အငယ်1မှ19အာယုံအမျိုးသားအတီးချာတင်းဖွဲ့ရာမှာအာယုံသားကနာဒပ်အဘိဟုအေလဇာဣတမာဒီနာဒပ်နှင့်အဘိဟုသည်သားမရှိ အဖလက်ထက်တွင်တည်သောကြောင့်အေလဇာနှင့်ဣတမာဒီယေပရောဟိအမှုကို ဆောင်ရ၏ဒါဝိဒ်သည်အေလဇာအမျိုးဇာဒုတ်နှင့်ဣတမာအမျိုး အဟိမလက်ကိုအတီးတီဆောင်တင့်သည့်အတိုင်း ခန့်ထားလေ၏ဣသမာအမျိုးအကြီးအကဲထက်ဧလဇာအမျိုးအကြီးအကဲသာ၍များသောကြောင့်ဧလဇာအဆွေမျိုးအလိုက် အကြီးအကဲတစ်ချိတ်6ယောက်ဣသမာအဆွေမျိုးအလိုက်အကြီးအကဲ7ယောက်တို့ကိုအတီးအတီးခွဲခန့်လေ၏စေရန်ပြုလျက်အတီးချမ်းခွဲခန့်၍တန်ရှင်းရာဌာနအုပ်ဘုရားသခင်၏အမှုတော်အုပ်တို့ကိုဧလဇာမျိုးနှင့် ဣသမာအမျိုးတဲကရွေးယူရ၏လေဝိအမျိုးနာသနေလသားစီရတော်ရှေမာယသည်ရှင်ဘရင်မူမတ်ယေပရဟိဇာဒုအပြတာသားအဟိမလက်ယေပရဟိလေဝိသားအဆွေအမျိုးတကြီးများရှိမှနာမများကိုမှတ်ရ၏စီရန်ပြု၍အေလဆန်အမျိုးနှင့်ဣသမာအမျိုးတဲကအလှဲ့လက်ရွေးကောက်ခံထားတော်သူဟုမူကားပထမသူရောရာရိတ် ဒုတိယသူယေဒါယတတိယသူဟာရိစတုထသူစောရိပစ္စမသူမာလခိယသတ္တမသူမိယမိန်တတ္တမလူဟကုတ်အတ္တမသူအပိယနဝမသူယေရွာဓတ္တမသူရှေကနိဧကဓတ္တမသူအေလျာရှိဒွာဓတ္တမသူယာကိန်တကြိတ်၃ယောက်မြောက်သောသူဟုတ်ပတကြိတ်၄ယောက်မြောက်သောသူယေရှေဘတ် တကြိမ်၅ယောက်မြောက်သောသူဘိကလတကြိမ်၆ယောက်မြောက်သောသူဣမေယတကြိမ်9ယောက်မြောက်သောသူဟေဇီယတကြိမ်10ယောက်မြောက်သောသူအပ်ဇက်တကြိမ်9ယောက်မြောက်သောသူပေတဟိနှစ်ကြိမ်မြောက်သောသူယေဇကျေလနှစ်ကြိမ်တယောက်မြောက်သောသူယာခိန်နှစ်ကြိမ်နှစ်ယောက်မြောက်သောသူဂါမုလနှစ်ကြိမ်သုံးယောက်မြောက်သောသူဒေလာယနှစ်ကြိမ်လေးယောက်မြောက်သောသူမာစီဒီ ထိုသို့သူတို့အဖအာယုံအားဣဒေလအမျိုး၏ဖျားသခင်သာရဖျားမှားထားတော်မူ၍အဖအာယုံစီရင်သည့်အတိုင်းသူတို့သည်သာရဖျား၏အိမ်တော်ကို ဝင်မြဲဝင်၍အမှုတော်ကို ဆောင်ရွက်စေခြင်းကခွဲခန့်ခြင်းရှိသည်အငယ်20မှ31ကျွင်းသောလေဝိအမျိုးသားဟုမူကားအာမယံသားဖြစ်သောရှုဘွေလ၏သားစုတွင်ရေတရ ယေဟဘိသားစုတွင်ဣရှာယဣဇဟာသားဖြစ်သောရှေလောမိ၏သားစုတွင်ယာဟတ်ဟေဗြုန်သားစုတွင်သားကြီးယေရိဒုတိယသားအာမရိတတိယသားယဟာဇေလစတုထသားယေကမန်ဩဇေလသားဖြစ်သောမိခာ၏သားစုတွင်ရှမိရမိခာညီဣရှယသားစုတွင်ဇာခရီဒီမေရရီသားကမဟာလိနှင့်မုရှိဖြစ်၍ မေရာရိအမျိုးသားဖြစ်သောယာဇိ၏သားကားဘေနောရှောဟံဇကုရဣဗရီဒီမဟာလိသားဧလာဇာ၌သားမရှိကိရှသားကားယေရမေလဒီမုရှိသားကားမဟာလိဧဒာယေရိမုတ်ဒီဤ၍ကားမိမိတို့အဆွေအမျိုးလိုက် လေဝိအမျိုးသားသည်ဤသူတို့သည်ဒါဝိမင်းကြီးဇာဒုတ်အဟိမလက်အစရှိသောယေပရောဟိတ်လေဝိသားအဆွေမျိုးတကြီးတို့ရှိမှမိမိတို့ညီအကို အာယုံအမျိုးသားတို့တစ်ဖက်တစ်ချက် အလှဲ့လက်စည်ရည်တံပြုကြ၏